ဒီကနေ့စေတရောက်တဲ့အတိုင်းတတိပဌာန်ပြောပါဒီပဌာန်ရှိမှပေါ့ဆိုပါခရင်ခရင်ဖြစ်ချင်မှာတော့ဒီကနေ့ဖြစ်ချင်မှာတော့သုရကပါဝနာ ကြာဆုံးဆုံးရပါပဲဒီဒီချီကတော့သတင်းသုံးပါလောက်ကြာသွားပါတယ်ကြာသွားတဲ့သဘောကတော့တချို့နိုင်ငံသားများပုဂ္ဂိုလ်ရေးရာကိုယ်ဝယ်မှုအားနေတော့ယုံကြည်မှုအားနေတော့ဓမ္မကိုယ်ကြီးကိုပြောပြလို့ တော်တော်တန်တာသိသွားပြီဆိုလို့ရှိရင်ဒီဓမ္မကိုဖော်ထုတ်ထားတဲ့ပုဂ္ဂိုလ်ဟာလည်းပဲဆိုရင်တတိရှိတာပဲဆိုတော့နားလည်သွားတော့အဲဒီပုဂ္ဂိုလ်ကစိတ်ညွတ်သွားတယ်ဒီလိုစိတ်ကြီးလည်းပေါ်ရနိုင်ပါလားသူဟောမင်းရဲ့အချက်တွေကိုလည်းပဲယူစီလင်းရလာပါပါ လုပ်ကိုယူစီလို့လို့ရှိရင်အချိန်တိုတိုနဲ့တရားခရီးရောက်တရားကျိုးရနိုင်ပါတယ်။အဲဒါကြီးညှို့ကိုပြီးတော့ခါရစ်တွေဟောတယ်လို့ပုံစံတူပဲနဲ့ပုံစံတစ်မျိုးကြောက်ပြီးတော့ဟောရပါတယ်။အဲဒါမနေ့ကအဆုံးသတ်ပါဒီနေ့တတိပဌာန်ကျောင်း ပြောရမှာပေါ့တတိပဋ္ဌာနာဆိုတဲ့သဘောတူမှာတတိကတစ်ခုသတိရတစ်ခုပဋ္ဌာနာကတစ်ခုတစ်ခုပေါင်းစပ်ပြီးတော့သတိပဋ္ဌာနာလို့ဖြစ်လာပါတယ်အဲဒီလူက စတိဆိုတာမရမှုပါပဲပဋ္ဌာနာဆိုတာကကာယတီတော်လို့ကာယတီဒီလို့ဒီအဓိပ္ပာယ်ရပါတယ်ဒီမှာကာယတီတယ်လဲဆိုတော့ဆရာဝေဒနာစိတ်ဓမ္မခေါ်တဲ့ရှုခွင့်ခြေကြီးရဲ့က လောလောဆယ်ပေါ့လေအတိအကျပေါ်ပေါက်လာတဲ့ရှုကကလေးတွေမှာပေါ့လေဖတ်ပြီးတော့ကြည်တာကျော်ဆုံးလိုက်မယ်ဆိုလို့ရှိရင်တတိကပ်ရမပြတ်ဖြစ်ကြည်ဆိုတဲ့အဓိပ္ပာယ်ရပါတယ်အနည်းကကပ်ကြည့်ရဆိုလို့ရှိရင် ဆုံးရဲစီဆိုတဲ့အထိပ္ပာယ်လည်းရပါတယ်တတိပဋ္ဌာနတတိပဋ္ဌာနကဲ့ရဲ့ဒီတော့မရဘူးသိဝေရမပြတ်ဖြစ်တော့မရဘူးလို့ဒီလိုအထိပ္ပာယ်ဆောင်ပါတယ်ကွာဒီနေ့အဲ့ဒီအကြောင်းကိုဆက်ပြီးတော့ပြောပါပါ ဒီနေရာဌာနမှာစတိရှုခွင့်ကျေကာဝရဏဓမ္မလေးမျိုးတွေကအတိအကျပေါ်လာတဲ့ရှုခွက်ကလေးတွေပေါ့လေကိုယ်ကျေကြီးတွေကအခွက်ခွက်ကလေးတွေရှိပါတယ်မှတ်သားလေးတွေတားထားတာပေါ့လေအဲဒီမှတ်သားလေးတွေတားထားတာကိုလေခွက်လို့ခေါ်ပါတယ်ဟိုကလေကွင်းကြီး ခွဲအကွက်ခွက်ကလေးတွေပါလေအကုန်လုံးလည်းပဲခရယုဏစိတ္တဓမ္မမှတ်လို့ရတာမဟုတ်ပါဘူးပထမအဲ့ဒီလေးမျိုးတွေကအတိအတိဖြစ်ဖြစ်လာတဲ့အကွက်ကလေးတွေပဲမှတ်လို့ရပါတယ်အဲဒါရေကအမှတ်တတိရှိရမှတ်ရတာ ဒီတော့တတိစလုံးနဲ့မကျော်ပဲနဲ့ဘုရားမြတ်စွာကပဋ္ဌာနာလို့တွဲပြီးတော့သုံးတာဟာအစိတ်ပဲသိရှိပါလားအများကတီးနေတာအများကဆွဲနေတာအများကမြဲနေတာဒီစည်းကြောင်းကြီးကိုမပြောက်ဖြစ်နေတာပေါ့လေအဲဒီတတိယကိုလိုချင်လို့ပဋ္ဌာနာဆိုတဲ့စကားလေးတွဲရပါတယ် ဖြစ်ဖြစ်ပေါ်လာတဲ့အာရုံမှာအနိကဆုံးပါလေအဲကျဝန်းဝင်သွားလို့ရှင်ဆက်မပြတ်ပေါ်လေဒီကြောင့်လို့ဖြစ်နေတဲ့တိရောကိုလိုချင်လို့ပဋ္ဌာနာနဲ့တွဲပြီးတော့စတိပဋ္ဌာနာလို့ဒီလိုသုံးထားပါတယ်အတိပ္ပယ်သိရှိပါတယ်ဒီမှာတော့ ခုနကရဝိရသုတ္တဓမ္မခေါ်တဲ့ရှိကုန်းကျယ်ကြီးတွေကခန္ဓာဆိုတာအပေါင်းပါအရှုအဝေးပါဠိကောင်းရှုဝေးနေတယ်ဆိုတော့ရုပ်တွေပေါ့ဒီရဲ့ခန္ဓာမှာဒီရဲ့ကိုယ်မှာပေါ့လေမကျောတာဒီချမ်းသာတာဒီတို့ဤနည်းနဲ့လာတယ်ဒါဒီပေါင်းနေပါလား ပြီးတော့ယူရှိတာကြီးစိတ်လာတယ်တွဲတာခဲတာကြီးစသည်ပေါ့လားအဲ့ဒါကြီးလည်းရှိနေတော့ပူရလွေးတာအေးတာပေါ်တာဒါကြီးလည်းရှိနေတော့တောင်းတာပြင်းတာလှုပ်တာဒါကြီးလည်းရှိနေတော့ဒါအထင်ရှားဆုံး ရုပ်တွေပေါင်းစုပြီးတော့ထိရှားပါတယ်အယိုးဆိုင်ကြည့်ရင်မာရောချမ်းသာတာတွေ့တော့အသားနဲ့အကျော်တွေနဲ့တွားထိလို့ရှိရင်ကိုယ်ဤနည်းနာတွေတွေ့တော့ဒီကမျက်ရည်တို့နှာရည်တို့ချွေးတို့ကြားနေတဲ့ခါလဲယူရှိတဲ့သဘောတွေထိရှားတာစိတ်ခက်ကသဘောတွေထိရှားတာလုံးချဲတွဲနေတာတွေဒါလည်းထိရှားတာပဲ လေးတဲ့သဘောတွေလည်းဒါတွေလည်းထင်ရှားတာပူတာလွေးတာအေးတာပေါ်တာဒါတွေလည်းထင်ရှားတာတောက်တာကျင်းတာဆုပ်တာရောတာဒါတွေလည်းထင်ရှားတာရှိကယူကြည့်ပြီးဖုံးဆက်နေတာအခြားသောအစီရုပ်တို့ပစ္စည်းစီရုပ်တို့စသည်ဒါတွေလည်းဖုံးဆက်နေတာသူတို့တော့သိမထင်ရှားဘူးပေါ့ဒီမှာသူတို့ရုပ်ကြီး ပေါင်းစပ်ပြီးတော့ဖြစ်နေတာဟုတ်တာဘာပါဠိလိုကာယရုပ်အစုအဝေးပေါ်လေတယ်ဆိုတာပေါ့ဝေဒနာဆိုတာကခံစားမှုပေါ့ကောင်းခံစားမှုမကောင်းခံစားမှုရာခံစားမှုပေါ့လေဒါတွေလည်းသိစားပါလေဒါစိတ်ပိုင်းဆိုင်ရာဒီတော့စိတ်ဓာတ်ဆိုတာကတော့စိတ်ကူးအမျိုးမျိုးတွေပေါ့ ရိုးရိုးအသိစိတ်တွေပေါ့အဲဒီအသိစိတ်တွေကတခါကဆန့်ရှင်းတဲ့အဲဒီတွဲဖြစ်တဲ့ဆန့်ရှင်းတဲ့စိတ်တွေတခါကမဆန့်ရှင်းတဲ့ကိစ္စတွေတွဲဖြစ်တဲ့မဆန့်ရှင်းတဲ့စိတ်တွေတခါကဈာစိတ်ပေါ်လေးဖြစ်တဲ့အဲစိတ်ရိုးရိုးပါပဲဒါကြီးကနာမိုင်းဆိုင်ရာဒါထင်ရှားတာပဲဒီမှာပြီးတော့ဓမ္မဆိုတာအထွေထွေပေါ့ ချွေချွေတော့ကိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်စသည်ဒါမျိုးတွေပေါ့ဆုံးနေတာပဲဟမ်တတ်မှတ်လိုက်စိတ်ပြည့်စိတ်ဆိုးလိုက်ထိုင်တိုင်းကြည့်လိုက်ကြက်လွန်လိုက်ပူပန်လိုက်ယုံမတန်ကြီးလေးဖြစ်လိုက်စသည်ပေါ့လေတခါတခါကြည့်နေတဲ့သဘာဝလေးဖြစ်လိုက်စသည်စသည်ပေါ့လေကောင်းမှုထွေရပါ့လေ သူတွေအဲ့ဒါကိုဖြစ်နေအဲ့ဒါဒီဓမ္မလို့ခေါ်ရတယ်သတိပဋ္ဌာန်ရှုစရာအာယုလေးမျိုးပေါ့။ပေါင်းလိုက်လို့ရှိရင်တော့ကိုယ်ရဲ့လောလောဆယ်ဖြစ်ဖြစ်နေတာတွေဟာအဲဒါတွေဟာတတိယအာယုတွေပါပဲ။အဲဒါလေးအကျဉ်းစားဖတ်ထားရပါတယ်ကော။ပေါ်လိုက်ပေါ်လိုက်တတိယနေတာကိုတတိလို့ခေါ်ပါတယ်ကော။ အဲဒီဒီကပ်ကပ်ပြီးတော့ဆွဲမြဲနေတဲ့သတိကိုသတိပဋ္ဌာန်လို့ခေါ်ပါတယ်ခြားခြားနေရာတွေမှာတော့ဘုရားမြတ်စွာဟာတာမန်စတိစတိလို့တလုံးနဲ့တုံးတော်တာပါအခုလိုတတိပဋ္ဌာနသုပဋ္ဌာနလို့အထုတဲ့ပုဂ္ဂိုလ်တွေမှာတော့ စတိတောင်းတော့အမှတ်ရဖို့အဲ့ဒီလိုမသုံးပါဘူးပဋ္ဌာနာလို့ထည့်သုံးပါတယ်ပဋ္ဌာနာမှာပဆိုပြီးတော့စတိခါနာတည်တဲ့ခံရသောတတိဆိုပါလေဒီလိုသုံးရင်လည်းဖြစ်တော့ဖြစ်ပါတယ်ဒါမှလည်းသူကတာမန်နဲ့သမဏေကောင်းတာပဲရှိတာပဲအမတတိရှိတယ် သာလွန်တဲ့အမှတ်တရရှိတယ်ဆိုရက်တီးနေတဲ့ကျန်တဲ့ရှိတယ်ဆိုတဲ့ရှိတယ်အလုံးအလုံးကိုလည်းခါရလုံလုံကဲရဲကိုအမျိုးအစားကောင်းတဲ့တတိအမျိုးအစားအကောင်းဆုံးတတိဖြစ်တဲ့ဆိုတာပါလေတတိကအမျိုးအစားကြီး꿰ပါသေးတယ်။တမ္မာအမှားရမှုတမ္မာနဲ့နည်းနည်းပို့ပြီးတော့အမှားရမှု ထူးထူးကဲကဲပေါ့လေလုံလုံကဲကဲအထူးခြားဆုံးအမျိုးအစားကောင်းဆုံးမှားရမှုဆိုတာပေါ့လေအဲဒီအမျိုးအစားအကောင်းဆုံးမှားရမှုတတိကိုလိုချင်လို့မြတ်စွာဘုရားကစတိတွေမတော်ဘဲနဲ့ပဋ္ဌာရနဲ့တွဲပြီးတော့စတိပဋ္ဌာနာလို့ဒီလိုတွဲထုတ်ထားပါတယ်ဘုရားမြတ်စွာဟာလက်တွေ့ရှင်းသုံးရမှာတော့သကလုံးရွေးချယ်ထားတာအမှန်တိကျပါတယ် ဒီတော့တတိတစ်ခုလည်းသုံးလို့ရှိရင်ကောင်းသောသာမန်ကောင်းသောမယမှုထုကျသောအမယမှုစိတ်ကိုထုကျအလုံးကိုပဲအမျိုးအစားကောင်းတဲ့မယမှုအရှင်းရောက်ကိုရတဲ့သစ္စာပြပဋ္ဌာနာဆိုတဲ့ဇာတိထည့်ထူပါလေပဋ္ဌာနာမှာ ပဆိုတဲ့အဓိပ္ပာယ်ကဒုသတ္ထအတိစီယထလုံလုံဆဲရဲဆိုတဲ့အဓိပ္ပာယ်ရပါတယ်။အလုံးအလုံးသာဝတ်ဒီအဓိပ္ပာယ်ရတယ်။အသာဆုံးပေါ်ရင်အလုံးအလုံးဆိုလို့ရှိရင်တော့ဝိသုဒ္ဓဆိုတာကထူးခြားတယ်။မျိုးစားကောင်းတယ် ရိုးရိုးအမျိုးသားကောင်းလို့မဟုတ်ဘူးအလွန်အလွန်ကိုအမျိုးသားကောင်းတာအလွန်အလွန်ကိုအထုတ်ထုတ်ကြပြီးတော့ထူးတဲ့ဖြစ်တဲ့တတိယလိုချင်လို့ပေါ့လေပတ္တရာရဲ့အမြက်ကသူစတာဝိသိချာလို့ဆိုထားပါတယ်ကျင်းလုံးကျဲကျဲအမျိုးသားကောင်းဆုံးတတိကိုတဲ့အဲ့ဒီတတိမျိုးကမှ ပြည့်ပြည့်ဝဝအကျိုးပေးနိုင်ပါလေဝိတိပဲစိတ်တက်ကျတဲ့အခါရှိတော်ရှိနေတာမှာစိတ်သားတွေဟာတရှိန်လို့သွားတယ်တရှိန်လို့ရှိတတ်တယ်ဆိုတဲ့စကားရှိပါတယ် လေးတွေတော့အခေါ်မလဲ rush ခေါ်လာပြီးတော့အချိန်လို့တော့လို့သွားတယ်အချိန်လို့တော့လို့သွားတယ်ဆိုလို့ရှိရင်ဘာမှငဲ့မနေဘူးကိုယ်အသာစီးရဖို့ရအတွက်ကိုယ်ကပြည့်မှတ်ကိုယ်ဘောလေရဖို့ရအတွက်ကိုယ်ကပိုင်ပိုင်နဲ့ဆုတ်ခံဖို့ရအတွက်အရေးကြီးလို့ ခုယောဂီတော်လည်းပဲကိုယ်ကရှုခွက်အယုံပေါ်လာတာလည်းပဲအဲဒီရှုခွက်ရှုခွက်စီအာယုံဒီပေါ့လေတစိမ်ကိုဝင်ရောက်ပြီးတော့သောတပတိမျိုးမပြတ်ဖြစ်ပြီးတော့ပတိထူးထူးကဲကဲပေါ့လေဆွေးပြတဲ့ပတိမျိုးဒါကိုလိုချင်လို့ ဌာနလို့သူပြောတယ်ပဌာနလို့ပဌာနလို့ဒါပါဠိထည့်ရတာအရေးဆိုလို့လောရတဲ့ကိစ္စတွေထဲမှာခုစတိပဋ္ဌာန်ဘာဝနာတရားဟာလည်းပေါ်လာတဲ့အာယုံကိုမိအောင်ဆံဖို့ရံဖို့ဒီသိကိုအရေးဆိုလို့လောရပါတော့ အာယုဟုရောက်လက်ရတယ်ဆိုတော့အာကိနဲ့လက်ရတယ်အာတာဘလုံးလောက်ရအပူတပြင်းလက်ရတယ်လူချပြရတယ်အများဆုံးလည်းပဲအစ်စစ်စစ်နဲ့ရောက်ရရတော့လို့မရဘူးတိတ်ကျဖြတ်လိုက်ရတယ်ဟုတ်လား လေးလေးချေသေးကြီးလုပ်လို့မရဘူးအဲ့ဒီလိုလုံလဝိရိယမျိုးရှိရတယ်အဲ့ဒီလုံလဝိရိယမျိုးအထောက်ကူကြီးရရတယ်နောက်ကြမှာဒါတွေလည်းပြောပါဦးမယ်ပြီးတော့ရှုခွဲအာရုံနဲ့ရှုတဲ့စိတ်နဲ့တဲ့သွားအောင်ချိန်ကားကြိုက်သေးဖို့ရွယ်စုမှုဆိုတာလည်းပါပါတယ်အဲဒီတစ်ခုဟာ တတိအားကောင်းမှုရအတွက်ရှေ့ပိုင်းအထောက်ကူပဲအနိကဆုံးအထောက်ကူပဲပြောတော့ဆိုလိုတာတော့ပေါ်ပေါ်ရဲ့အဒီအာရုံကိုတတိနဲ့ရှိလို့ရဉာဏ်ဉာဏ်ကြီးလို့ရပါတယ်ကြားရမှာဒါပါလဲဒါပဲလို့လဲဒါပါကြောင့်လဲဆိုတာယူလဲနံလားအကြောင်းလားကြိုးလားစသည်ခွဲနေဖို့မလိုဘူး အရေးကြီးတာကအဲ့ဒီအာယုကိုခုရောပဲဒါပဲအရေးကြီးတယ်ဒါလို့ဟုတ်ပဲအမြန်ဆုံးအဲ့ဒါကိုဆုပ်ပြီးဖို့နည်းနည်းလေးမှမစိမ်းစားမစီရင်နဲ့ပေါ့လေအရေးစလုံးကိုပြည့်လို့ရတဲ့သဘောမျိုးပါပဲဘုံပေါ်လာတာနဲ့အဲ့ဒီကြည့်ရောက်သွားဘုံကဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတာစဉ်းစားဖို့အချိန်ရအောင် ပုံမှုပေါ်လာတော့လည်းပဲအဲ့ဒီကြည်ရောက်တော့ဆုံးပြီးငုံပြီးအောင်လို့ဒါကြောင့်မသိတော့ဘူးရှိရပါလားဆောက်စားအာယုန်ပေါ်တဲ့ခံမျိုးဟောလဲထုံပြီးလိုအောင်မယ်ထက်ကလေးပေါ်လာတဲ့ဒီအားဆက်ပြီးတော့အေးတဲအောင်လို့မစင်းစားမစင်ရင်ပဲနဲ့ပေါ်လို့အရင်ဆုလို့ဖြစ်လို့ရပါတယ်ဒီမှာအဲ့ဒါလိုတည်ရုပ်ဖြစ်အောင်ကြိုးစားပါလေမစင်းစားမစင်ရင်ပဲနဲ့ ရှုခွေးအာရုံနဲ့ရှုခွေးအာရုံနဲ့ကိုအရင်စလို့ပြီးဝင်ပြီးတော့မပြတ်ပြီးနေတဲ့အလွန်ထူးခဲ့တဲ့သတိဒီလိုလုံးနိုင်မှလည်းထူးခဲ့တဲ့သတိအလွန်ထူးခဲ့တဲ့သတိဖြစ်လာနိုင်ပါလားပြီးတော့နောက်တစ်ခုကပဋ္ဌာနာမှာပေါ့လေလူဝင်ကိုယ်ကအမျိုးအစားကောင်းဆုံးဖြစ်ဖို့ဆိုတာ စေအာယုပေါ်တာနဲ့အဲ့ဒီအာယုဟာယောဂီပဲပါအောင်ယောဂီပိုက်သွားအောင်ပေါ့လေဒီယောဂီရဲ့တိုက်ခိုက်လူယူတယ်လို့ပြောရတာဥမာချင်းပေါ်များခံတဲ့ခါကျတော့ရှင်ဘက်စီရောက်သွားတဲ့ပေါ်ကိုယ့်ဘက်ပါအောင်ဆိုပြီးအတင်လူရတာကိုယ်စီကံတိုင်းပေါ်တယ်လူရတာကိုယ်ပါ စီစီစီစီစီလေးလုပ်လို့မရဘူးအာအပြည့်နဲ့ပေါ်လေကျွန်မသူစီကားနဲ့အညီလုပ်ရတာပဲကိုပဲပေါ့အဲဒီသဘောမျိုးပဲကိုကအာယုပေါ်လာတယ်ဖောင်းမှုပေါ်လာတယ်ဒီဟာကိုယောဂီရဲ့လက်ထဲယောဂီရဲ့စပယ်လေးရောက်အောင်မထဲရောက်အပြည့်တိုးရတာကျင့်လို့ရတာ ပြင်းပေါ်လာလို့ရှိရင်ဒီကြရင်လည်းကိုယ်ပဲပေါင်းစားစားပေါ်ရအောင်ညီမလေးပေါ်ရင်ပေါ်ရင်ဒီလိုကြီးပဲကိုယ်ပေါင်းကိုယ်ရဲ့စိတ်ကရုံနာအာယုန်တွေဟာအခုရောမလုပ်ဘူးဆိုလို့ရှိရင်တော့ဆေးလေးရှိကံနေမယ်ငင်းနေမယ်တွေးနေမယ်ဆိုလို့ရှိရင်တော့အဲ့ဒီပုံမှာအတိကမရောက်တော့အကာအကွယ်မဲ့တော့ဘူး တတိယသူကရခခရခဆိုတာကာဝယ်ဆောက်ရှောက်တဲ့အဓိပ္ပာယ်ရတယ်။အာဝရဏပိတ်ဆို့တယ်ဆိုတဲ့အဓိပ္ပာယ်ရတယ်။တတိယဆောက်ရှောက်ပိတ်အဆို့မရှိတော့ဘူး။သူလေးပြေခံတယ်လို့ရှိတယ်။အဲမရှိတော့ဘူးဆိုလို့ရှိရင်စိတ်ဟာကိလေသာတွေဝင်ပြီးတော့မလုံခြုံတော့ဘူး။ ရုပ်တည်းတိုက်ခိုက်လူရည်သလိုပေါ့လေအဲဒီလိုအရှိန်ပါပြီဝိရိယအရှိန်ပါပြီတိုက်ခိုက်လူရည်ရမှာလည်းပဲအချိုးကျခွင်ကျလည်းဖြစ်ပြီးဆိုရင်တော့တတိဖြစ်လာတော့တာပဲအဲဖြစ်လာတဲ့တတိတွေဟာတတိမဲ့လို့ဖြစ်ခွင့်ရှိတဲ့ကိလေသာတွေအဲဒါတွေကိုသူကတော့ကာကွယ်ပိတ်ဆို့ထားတော့တာပါပဲ။ အနောက်ကျပြတဲ့ကိလေသာတွေကလုံဆုံးနေတော့တာပါပဲလုံဆုံးလဲဆိုလို့ရှိရင်လွတ်လပ်ပြီးတော့တရားထိုင်ရတာရှင်းလာမှာပါပဲဒီမှာဒီတော့ယုတ်ကြီးရဲ့တိုက်ခိုက်လူယူသလိုအာယုပေါ်လာနဲ့ပဲတပြိုင်နက်ယုတ်ကြီးရဲ့တိုက်ခိုက်လူယူသလိုအာယုကြီးအာယုအရာအမိခံရပါရဲ့ ခွေးတို့တွေရဲ့ခန္ဓာကိုယ်မှာဖြစ်နေတဲ့ယုတ်တရားနံတရားစုဟာမြေကြီးလိုပဲမြေကြီးရဲ့အမှန်တူတယ်မြေကြီးဟာအတုံးကြတဲ့ပေါင်းမီပေါက်တယ်လို့အတုံးချရလို့ရှိရင်လည်းကြီးပြစားပဲဒီစိုက်လို့ပေါက်လာတယ် ကိုပရိယေကြီးကိုအတုံးစားတယ်ဒီတိုင်းပြစ်ထားမယ်ဆိုလို့ရှိရင်တော့ပေါ့မနေပေါက်လာပြီးတော့တောထနေတာပဲရှင်းလို့လင်းလို့မရအောင်ဖြစ်နေတာပဲအဲအတုံးစားလို့အတုံးစားနိုင်တော့အချုပ်ကျေးဇူးရှိတယ်ဒီမှာဒီတော့ကိုယ့်ရဲ့အတုံးချမှုပေါ်မှာတည်ပြီးတော့အတုံးချရင်ရာဂဒေါသမောဟကိလေသာ ပေါင်းတင်ကြီးရဲ့ပေါ့ရောက်တာဖြစ်တာပဲဒါကြောင့်ကိရိသာပူကြီးလို့ဆိုတယ်အခုကိရိသာဘာဝနာအဆုံးချတာလို့ရှိရင်တော့ကိရိသာပူကြီးမဖြစ်ခဲနဲ့ဝဒနာပူကြီးတဲ့တနည်းအားဖြင့်ပညာပူခြင်းတယ်ကိုယ်ရဖြစ်ပေါ်တဲ့ယုံနာတွေအခုလိုပြိဿာကြီးနဲ့ရှုတော့ ရှင်းတာပိုင်းခြားကြည့်မှုကအစအကြည့်လေးတွေကတိုးတိုးတိုးတိုးလာတယ်ဒီလိုဆိုရင်တောက်ပြန်လေးတွေပေါ့လေရေကောင်းခြင်းလောင်းပေါင်းခြင်းကြီးပေါင်းခြင်းပေါ့လေဒီလေးပါလေးတစ်ခါတော့ဆွပဲလို့ရှိရင်တစ်ချိန်ကြီးဆွလာတယ်လို့ပေါ့နောက်ဖိုးပို့ပြီးတော့အကြည့်တွေစားတယ်လို့ပေါ့ဒါကြည့်ကြည့်တိုးဆန်လို့ရှိရင်ဒီရေကြီးရနေပြီးတော့အပင်လေးတွေရည်အကြည့်နာကြီးစားတော့တယ် ရေကြီးရတော့ဒီရေကြီးပဲအတုံးချလို့လည်းပြစ်ထားလို့ရှိရင်ပေါင်းတယ်ပေါက်ပြီးတော့ရှုပ်ခွေးတော့တယ်အတုံးချရလို့ရှိရင်တော့ခွေးပြီးပေါင်းနေလို့ရှိပဲနဲ့ဒီပြီးပေါင်းတဲ့တပလီဖြစ်လာလို့ရှိရင်သိအထုံးချရတော့မှအဲဒီလိုပဲဒီတော့ရရှိတဲ့ခန္ဓာကိုယ်မှာအလကားသာကိရိတာပေါင်းရင်မပေါ်ရအောင်ဆိုပြီးတော့အမြန်ဆုံးပေါ့လေလုပ်ဖြစ် အဲဒါရုပ်ဖြစ်ဒီဖြစ်ပေါ်နေတဲ့ယုံနာတရားတွေပေါ့လေလူယူသလိုပေါ့လေကိလေသာရှိမှနေအောင်ဟာဘုရားတတိပမာတိဒီအစာထိုးပြီးတော့ပညာပူပြီးဖြစ်ဖို့ရာအတွက်ပေါ့လေရုပ်တည်းတိုက်ခိုက်မှုတွေလိုလုပ်ရပါတယ်။စီလီနေကလုံရှားနေလို့မရပါဘူး။ ဒါပါလဲဒါပဲလို့လဲဒါပါကြောင့်လဲဆိုတော့အဲ့ဒါစဉ်းစားတယ်စဉ်းစားတဲ့ပုဂ္ဂိုလ်ကဒီတရားနဲ့မတောင်းဘူးစဉ်းစားမှစဉ်းစားတာလည်းတကယ်ညာမဟုတ်ဘူးနောက်ဆုံးကပြများသောအပြင်မစဉ်းစားဘဲနဲ့ညာဘယ်ရောက်ရပါမလဲလို့သူပြောနေသူကတော့စဉ်းစားတာကတကယ်ကဘာဝကိုမိမိရမသိပါဘူးစိတ်ထဲမှာပေါ်လာတဲ့ထင်ဟချက်မြင်တော့မဟုတ်ဘူးအဲ့ဒါတော့နားလည်တာကိုလို့ ပြီးတော့ဒီပဒရာဟာဒီလိုကျေကျေထူးခြားဆုံးအယူအမျိုးအစားကောင်းဆုံးဆိုတဲ့အဓိပ္ပာယ်ကိုဆိုပြခြင်းတော့ရှိသူအတင်တိုးခွဲ့သွားရောက်ပြီးဆိုတဲ့အဓိပ္ပာယ်လေးရပါတယ်သဘောကတော့ကိုယ်ပွဲတို့အခြားကြည့်ခြင်းပွဲတို့ပေါ့လေစင်ကြလို့ပြုပြီးဟဲ့ဆိုလို့ရှိရင် အာရဇခွဲလို့ဘာလို့မှမဟုတ်ဘူးအာရဇနဝါဒနာပါတဲ့ပုဂ္ဂိုလ်တွေဟာအဲဒီအာရဇခွဲကြီးတကားဝါကိုပေါ်လေအတင်းတခါရဲ့တို့ပြီးတော့တာပဲအတင်းတို့ရဲ့အခါမှာဘယ်သူမှမလဲမလို့အတင်းတို့ရပဲဒါလောကမှာရှိပါတယ်ကမှာဒီလိုအတင်းတို့နိုင်ပါမှအချိန်ကြီးဖြစ်နိုင်တယ်ဟွန်း အချင်းတိုးသွားပြီးတော့ဝင်ရောက်လာတာသူအချိန်ကြီးဆိုတဲ့ပုံစံတွေဆိုလို့ရှိရင်အချိန်ကြီးဖြစ်အောင်ဆိုပြီးတော့အတင်းတိုးတိုးခွေရတာပဲဒီတော့အတင်းတိုးခွေခြင်းဖြစ်ပေါ်နေသောရှုခွေရှုခွေအာယုန်ကြီးအာယုန်ကြီးတို့အတင်းတိုးတဲ့ရောင်တဲ့ဝင်တဲ့ရောင်မပြတ်ဖြစ်သည်ဆိုတဲ့ ဆုံးရသည်ဆိုတဲ့အတိတ်ကဆောက်ပါတယ်ကလေးတွေဆိုလို့ရှိရင်ပို့ပြီးတော့ဖြေရှားပါတယ်သူတို့စိတ်ဝင်စားစရာအကောင်းဆုံးဒီဝင်းကြီးကြားတဲ့အကောင်လေးတော်လေးဒီပါဖြစ်လာပြီဆိုရင်အဲ့ဒီစီအမြန်ဆုံးရောက်အောင်ပေါ့လေအတင်းတိုးပြီးတော့ပြေတော့တာပဲအချိန်ကြီးရှိဖို့ဆိုပြီးတော့ သိထင်ရှားပါတယ်လူကြီးတွေဒီလိုပါပဲဖြစ်တတ်ပါတယ်ဒီမှာတော့ဆိုယောဂီကလည်းပဲဖြတ်ကလေးဟောအာယုပေါ်တာနဲ့အဲ့ဒီကြီးဒီတတိလေးရောက်တော့တတိလေးကတ်သွားအောင်ပေါ့လေအတင်းဝရိယနဲ့တိုးရတာပဲအားစိတ်တိုးရတာပဲအဲ့ဒီဒီတဲတဲ့ရောက်သွားအောင်လည်းတဲတယ်လည်းတိုးရတာပဲဖြောင်းအောင်လည်းတိုးရတာပဲဒီမှာရောက်အောင်လည်းတိုးရတယ် ဆောက်အောင်လည်းတို့ရတယ်တော့အဲ့လိုမျိုးအဲ့ဒါဒီတွဲမှာဘာမှခူးမဆက်နိုင်ဘူးတို့မှာအဲ့ဒီဒီရောက်ဖို့ဒါပဲရည်ကြည့်တယ်အဲ့ဒီသဘောတော်လေးသိထားတဲ့ယောဂီတွေဟာဖောင်းမှုပေါ်ပေါ်ခြင်းပိန်မှုပေါ်ပေါ်ခြင်းစောက်မှုလောင်မှုချောင်းမှုဆရာကပေါ်ပေါ်ခြင်းအခြားခြားအာရုံတွေကိုရပေါ်ပေါ်ခြင်းလက်ရင်းတစ်ခါတည်းအပူရခြင်းပေါ်လေတိုးဝင်ပြီးတော့ပေါ်လေ တဲ့တဲ့ကြီးဖြောင်းဖြောင်းကြီးတိုးဝင်ပြီးတော့အဲ့ဒီကြီးအာယုံကိုကတ်မိဖို့အာယုံကိုညီဖို့ဒါတဲ့အရေးကြီးတယ်ဒီတော့ဘုန်းကြီးဘာမှကူးဆိုင်လို့မလို့ဘာမှကူးဆိုင်ရဝန်ကြီးကူးဆိုင်ရခြင်းအချိန်ကြီးရောက်မှာမဟုတ်ဘူးဒါအရေးကြီးဆုံးကဒီခါမှာအဲ့လိုသဘောထားပြီးတော့အပူရကြီးအားဆက်တဲ့လုံလောက်ကြီးကအားအပြည့်လည်းရှိပါမှာ ဆုံးကြောင့်လည်းပဲတည့်ပြီးမှာပါလူဝရမေတတ္တတရားရှိပြီးတော့လူလိုချီကျင်တဲ့ဒီတိပ္ပံရဲ့အကျိုးကိုခံစားလို့စိတ်လည်းရှိပါမှာတိပ္ပံကိုယ်ကြီးတက်ပြီးတော့လူအစဉ်တန်းမြင်မသွားလို့တဲ့ဆန္ဒတွေလည်းလူဝရရှိနေပါမှာဓမ္မဓမ္မအားဆက်ဖို့ပေါ်လာတဲ့အာဟုကြီးအတင်းတိုးနေတိုးဆိုင်တဲ့ဝိရိယကြီးအားကောင်းလာတယ် ဆက်မြောက်သွင်းလဲအောင်ဒီရချက်တွေအားကောင်းလာတယ်အဲဒီအားကြီးအားကောင်းပြီဆိုလို့ရှိရင်တတိဟာပေါ်လာတဲ့အာယုံကြီးတခါလည်းအချိန်ပြီးတော့တာပဲဒါလည်းကက်ကလေးကက်ကလေးဘောပေါ်လာတဲ့ဒီအမှတ်တန်လည်းကက်ဆက်ဖြစ်နေအဲ့လိုဖြစ်နေတယ်အဲ့လိုလုံးဆိုင်မှတန်ရကြပါရဲ့အဲ့လိုလုံးဆိုင်လို့ရှိရင်သတိပဋ္ဌာနာဆိုတဲ့အဓိပ္ပာယ်ဟာယောဂီကိုယ်တိုင်သိလာမှာပါပဲ။ ရဟအမြင်ခေါ်တယ်စာကြည့်လို့ကြည့်တော့အထင်ခေါ်တယ်အထင်နဲ့ပြောလို့တော့မရပါဘူးအမြင်နဲ့ပြောရပါမယ်ဒီမှာဘာကြီးမြင်သွားတယ်ဘာကြီးကြည့်သွားတယ်ဘာကြီးကြည့်တယ်ဆိုတာပေါ့လေရုပ်ကြီးကိုယ်ပြောလာနေတာပါအဲ့ဒါမှလက်ကြည့်ကြတယ်ခုပြောရတဲ့စက်တီဟာ အတိဆိုတာပါလဲဆိုတာအဲ့ဒီမျိုးကိုအရှင်းရတော့ပါပြီပဋ္ဌာန်းဆိုတာပါလဲဆိုတဲ့မျိုးကိုအရှင်းရတော့ပါပြီကိုယ်တိုင်ဖြေနိုင်ဖို့ရာအတွက်ဖြေနဲ့ဖြေရတာနဲ့အမြင်နဲ့ဖြေနိုင်ဖို့ရာအတွက်တတိအကောင့်တွေပေါ်ဖို့သိရကြည့် ရှုခွက်အောင်ပေါ်တာနဲ့ပဲအဲ့ဒီတည်းမှာလူငယ်ကျိုးတဲ့အမျိုးအစားအကောင်းဆုံးအထူးကျေးဆုံးကိုသိရှိဖို့ရအတွက်ဒီကလည်းပဲတတ္တပြအခြေခံရှိပြီးတော့ဒီတိဋ္ဌာရဲ့ကိုယ်ကြီးကိုရလိုတဲ့ဆန္ဒပြင်းပြပြီးတော့ကိုယ်ကြီးအားစိုက်ဖို့လိုနေတယ်ဆိုတာမိမိတို့မပြပါလား ရှစ်ရှစ်ရှစ်လုံးလို့မရဘူးဆိုတော့ဘောလေလုံးချမရမယ်မိတ်တာမျိုးတော်ရှိရဘူးတကြွဆက်လက်မရမယ်စိတ်လေးစိတ်ကံတော်ရှိရဘူးအဲ့တော့သိရေးကြည့်အတ္တပဆိုတာအပူရိယအထုတ်တာကိုယ်ရင်းအထုတ်တဲ့ဝရိယအစစ်စစ်ရှိရမယ် ကိုမှတ်တဲ့ဟာအရာရောက်အောင်လို့ပေါ်တဲ့ရှုခွက်နဲ့ရှုမှတ်တဲ့စိတ်နဲ့တဲအောင်သံသဘောရွယ်စုမှုဝိတ္တရရှိရမှာအဲဒီအင်အားနှစ်ခုရှိလို့ရှိရင်တတိကနောက်ပိုင်းကဖြစ်လာတာပဲခုနဝိသရာဆိုတာလည်းဖြစ်တာဝိသရာဆိုတာအားတက်ပြီးတော့အာယုနဲ့တက်ပြီးတော့ချိန်ပြီးတော့ ပုတ္တတိကလို့ဖြစ်သွားတာပုတ္တတိကတော့ထိတာပဲထိတယ်ဆိုတော့မှန်တာပဲသက်သက်ထိသွားပြီးသူဘာနဲ့ထိလိုက်တယ်ဆိုတော့သိတာပဲထိတိကြီးဖြစ်သွားပြီဆိုလို့ရှိရင်ဘာဆိုတာဒီကံတိဆိုတော့ရှိရသွားတယ်မရေမရဘူးဒါပါလဲဘယ်လိုလဲပါကြောင်လဲဆိုတာစဉ်းစားဖို့မလိုတော့ဘူးဘုရားအားထုတ်လို့တဲ့တဲ့ကြီးရှိမှတ်တာနဲ့ပဲ ရှုခွင့်အောင်နဲ့ပုဒ်တဲ့စိတ်ကလေးဖြစ်သွားပြီဆိုလို့ရှိရင်ဘာလဲဘယ်လိုလဲပါကြောင်လဲဆိုတာဘာမှသိဖို့မလိုတော့အလိုလိုပဲဒါလည်းသိတာပဲအဲ့ဒီတိုင်စူးစမ်းဖို့ရအတွက်ရရှိတဲ့အချိန်လေးမှာအချိန်လေးကိုအကျိုးရှိစွာနဲ့အသုံးချပြီးတော့မြတ်စွာဘုရားမိကြားထားတဲ့အတိုင်းပေါ့လေကျိုးကျိုးဆဆရိုးရိုးဆဆနဲ့အထောက်အပံ့ဖို့ရအောင် လေးလေးနက်နက်တက်တော့ပါလေအဲဒီလိုကြိုးစားနေကြပါစေဒီနေ့ဒါပဲ